ခန်းကြီးရှိအငယ်1မှ6တဖန်အေလိရှဲသည်အထက်ကအသက်ရှင်စေသော သူငယ်၏အမိကိုခေါ်၍သင်သည်အိမ်သူအိမ်သားနှင့်တကွထသွားလော့တဲခို၍နေနိုင်သော အရက်စုံတရ၌တဲခို၍နေလော့ဒါရဖျားသည် အစာခေါင်းပါရာကာလကိုမှားလိုက်တော်မူပြီးတပြည်လုံး၌ခုနှစ်နှစ်ခေါင်းပါလိမ့်မည်ဟုသတိပေး၏ထိုမိမသည်ဖျားသခင် လူ၏စကားကိုနားထောင်သဖြင့်၊အိမ်သူအိမ်သားတို့နှင့်တကွသွား၍ဖိလိတ္တိပြည်၌ခုနစ်နှစ်နေ၏။ခုနစ်နှစ်စေ့သောအခါဖိလိတ္တိပြည်မှ ပြန်လာ၍ကိုယ်အိမ်ကိုယ်မြေကိုရအံ့သောငှါအသနားတော်ခံမည့်အကြံနှင့် ရှင်ဘုရင်ထံသို့သွား၏။ထိုအခါရှင်ဘုရင်သည်ဘုရားသခင့်လူ၏ကျွန်ဂေဟာဇိနှင့်နှုတ်ဆက်လျက် ဧလိရှဲပြုသောအံ့ဩပွေသောအမှုအလုံးစုံတို့ကိုပြောပါလော့ဟု မိန်တော်မူ၍ဧလိရှဲသည်တေသောသူအသက်ရှင်စေကြောင်းကိုဂေဟာစီသည် ပြန်လျှောက်စဉ်တွင် အသက်ရှင်စေသော သူငယ်၏အမိသည် ကိုအိမ်ကိုမြေကိုရအံ့သောငှာအတနာတော်ခံလေ၏ဂေဟာစီကလည်းအရှင်မင်းကြီးဤမိမကယခုပြောသောမိမဤသူငယ်ကဧလိရှဲအသက်ရှင်စေသော သူငယ်ဖြစ်ပါသည်ဟုလျှောက်လျင်၊ရှင်ဘုရင်သည်မိန်းမကိုမေး၍မိန်းမသည်သက်သေခံ၏။ထိုအခါရှင်ဘုရင်က၊သူ၏ဥစ္စာရှိသမျှကို၎င်း၊ပြည်တော်ကထွက်သောနေ့မှစ၍ယနေ့တိုင်အောင် သူ့မြေ၌ဖြစ်သမျှကို၎င်းပြန်ပေးစေဟု မိန့်တော်မူလျက်၊သူ၏အမှုကိုစောင့်စေခြင်းငှါအရာရှိတယောက်ကိုခန့်ထားတော်မူ၏။7 တဖန်ဧလိရှဲသည်ဓမ္မသက်မြို့သို့သွား၏ထိုအခါရှုရိရှင်မြင်းဘင်ဟာဒတ်သည် နာနေ၏ဘုရားသခင်လူယောက်ျောင်းကို နားတော်လျှောက်လေတော့ဟာဇေလကိုခေါ်၍တင်သည်လက်ဆောင်ကိုဆောင်လျက် ဘုရားသခင်၏လူကို ခီးဦးကြိုပြုပြီးလျှင်၊ငါသည်ဤအနာမှထမြောက်မည်လောဟုသူ့အားဖြင့်ထာဝရဘုရားကိုမေးလျှောက်လော့ဟုစေလွှတ်သည်အတိုင်း၊ဟာဇေလသည်ကုလားအုပ်လေးဆယ်အပေါ်မှာဒမာသက်ဥစ္စာများကိုတင်၍လက်ဆောင်ကိုဆောင်သဖြင့်၊ဘုရားသခင်၏လူကိုခီးဦးကြိုပြုခြင်းငှါသွား၍ရှေ့တော်၌ရပ်လျက်၊ကိုယ်တော်၏သားရှုရိရှင်ဘုရင်ဗင်္ဟာဒဒ်က၊ငါသည်ဤအနာမှထမြောက်ရမည်လောဟု မေးမြန်းစေခြင်းဟံကျွန်တော်ကိုဆေလွတ်ပါသည်ဟု ဆို၏အေလိရှဲကလည်းအကယ်စင်စစ်ကိုရောဒီထမြောက်နိုင်ပါ၏ဟုပြန်လျှောက်လော့သို့တော်လည်းဆက်ဆက်တရားမိအကြောင်းကိုသာရဖျားသည်ငါအားပြတော်မူပြီးဟုဆိုလျက်စိစိကြည့်ရှု၍ဟာဇေလသည် မျက်နာပြက်လေ၏ဘုရားသခင်၏လူသည်လည်းမျက်ရည်ကျ၏ဟာဇေလကလည်းသခင်သည်အဘဲကြောင့် မျက်ရည်ကြတော်မူသည်ဟုမေးလျင်အေလိရှဲကသင်သည်ဣဒရေလအမျိုးသားတို့၌ပြုလက်တန်သောဘေးဥပဒိဟုသော သူတို့၏ရဲတိုက်များကိုမိရှို့ခြင်းလူလင်များကိုဓာနှင့်တတ်ခြင်းသူငယ်များကိုမြေပေါ်မှဆောင်းဖွတ်ခြင်းကိုဝန်ဆောင်သော မိမများ၌ဝန်ခွဲခြင်းကိုပြုလိမ့်မည်ဟုငါသိမြင်သောကြောင့်မျက်ရည်ကျသည်ဟု ပြန်ပြောသောဟာဇေလကကိုရော့ကျွန်သည်ခွေးဖြစ်လျက်နှင့် ဤမြတ်လောက်ကြီးသောအမှုကို ပြုရပါလိမ့်မည်လောဟုမေးပြန်သော်၊ဧလိရှဲက၊သင်သည်ရှုရိနိုင်ငံကိုစိုးစံရလိမ့်မည်အကြောင်းကို ထာဝရဘုရားသည်ငါ့အားပြတော်မူပြီဟုဆို၏။ဟာဇေလသည်သွား၍မိမိသခင့်ထံသို့ရောက်သောအခါ၊သခင်က၊ဧလိရှဲသည်အဘယ်သို့ဆိုသနည်းဟုမေးလျှင်၊ကိုယ်တော်သည်အနာမှဆက်ဆက်ထမြောက်တော်မူမည်ဆိုပါသည်ဟုလျှောက်လေ၏။ နက်ဖြန်နေ့၌ဟာဇေလသည်သိုးမွေအဝတ်ကိုရေ၌နှစ်ပြီးလျင် ရှင်မြင်းဤမျက်နာကိုဖုံးအုပ်သည်ဖြင့်ရှင်မြင်းတည်၍ဟာဇေလသည်နန်းထိုင်လေ၏ငယ်16မှ24ဤတွေလရှင်မြင်းအဟပ်သားယောယန်နန်းဆန်ငါးနှစ်တွင်ယူဒရှင်မြင်းယောရှပတ်သားယေဟောယန်သည်နန်းထိုင်လေ၏အသက်32နှစ်ရှိသောယေရုရှလင်မြို့၌မင်းပြု၍ရှစ်နှစ်စိုးစံ၏ အာဟပ်သမီးနှင့်စုံဖက်သဖြင့်ဣဒေလရှင်မြင်တို့လိုက်ရလန်းတို့အာဟပ်အမျိုးကဲ့သို့လိုက်၍ဒါဝရဖျားရှိတော်၌ဒုစရိုက်ကိုပြု၏တို့ရတွင်ဒါဝရဖျားသည်ဒါဝိအဆရှိသောသားမြေတို့၏မိခွက်ကို အစဉ်ထွန်းလင်းစေမည်ဟုဂရိတော်ရှိသောကြောင့်ဒါဝိ၏မျက်နှာကိုထောက်၍ယူဒပြည်ကိုမဖြစ်စည်းဘဲထားတော်မူ၏ထိုမင်းလက်ထက်၌အေရုံပြည်သည် ယူဒရှင်မြင်ကို ပုန်ကန်၍ ကိုအမျိုးသားကိုရှင်မြင်အရာ၌ချီးမြှောက်ကြ၏ယဟောယံမင်းသည်ယထာစီသူရဲ့အပေါင်းတို့နှင့်တကွဇာဣရမြို့သို့စစ်ချီ၍ညအခါဝိုင်းသောအေဒုံလူများယထာအုပ်များကိုလှုပ်ကြံသဖြင့်အေဒုံလူတို့သည်မိမိတို့နေရာသို့ပြေးကြ၏သို့တော်လည်းအေဒုံပြည်သည်ယနေ့တိုင်အောင်ယူဒရှင်မြင်ကိုပုန်ကန်၏ထိုကာလ၌လိဗနပြည်သည်လည်းပုန်ကန်၏ယဟောယံပြုမှုသောအမှုအရာ ကျွင်းလေသမျှတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ယေဟောယံသည်ဘိုးဘေးတို့နှင့်အိပ်ပျော်၍သူတို့နှင့်တူဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်အာခစီသည်ခမည်းတော်အရာ၌နန်းထိုင်၏အငယ်25မှ29ဤဒေလရှင်မြင်အဟပ်သားယောယန်နန်းဆန်နှစ်နှစ်တွင်ယူဒရှင်မြင်ယေဟောယံသားအာခစီသည်နန်းထိုင်လေ၏ အသက်22နှစ်ရှိသောမင်းပြု၍ယေရုရှလင်မြို့၌တနှစ်စိုးစံ၏မေတော်ကဣဒရီလရှင်မြေအောမရိမြေအာတလိအမည်ရှိ၏အာခစီသည်အာဟပ်၏တမက်ဖြစ်သည်ဖြင့်အာဟပ်အမျိုးလိုက်ရလန်းသို့လိုက်၍အာဟပ်အမျိုးကဲ့သို့ဒါဝရဖျားရှိတော်၌ဒုစရိုက်ကိုပြု၏အာဟပ်ဤသားယောယန်နှင့်ဝိုင်းလျက်ဂိလပြည်ရာမုတ်မြို့သို့စစ်ချီ၍ရှုရိရှင်မြေဟာဇေလကိုတိုက်ရာတွင် ရှုရိလူတို့သည်ယောရံကို ထိခိုက်ကြ၏ထိုသို့ယာမုတ်မြို့၌ရှုရိရှင်ဘုရင်ဟာဇေလကိုတိုက်၍ရှုရိလူထိခိုက်သော အနာပျောက်စေခြင်းငှါယောရံမင်းကြီးသည်ယေဇရေလမြို့သို့ပြန်သွား၍နာလျက်နေစဉ်တွင်၊ယုဒရှင်ဘုရင်ယဟောရံသားအာခဇိသည်လည်း၊အာဟပ်သားယောရံကိုကြည့်ရှုခြင်းငှါထိုမြို့သို့ဆင်းသွားလေ၏